မမီးကတရားရှိမှပေါ်များအထုတော့ပြီဆိုရင်အာမတုခင်မှာစတုရာရခတရား၄ပါးကိုကြွတင်ပြီးတော့ပေါ်များရတယ်ဆိုတာကိုခွန်ကြီးမနေ့ကပြောပြီးပြီဓမ္မလည်းပဲမိမိရဲ့စိတ်လေးကို ရားရေခုံတော်နဲ့ထုံမွှမ်းပြီးတော့စိတ်တည်ငြိမ်မှုလေးရတဲ့အခါမှာမိမိခန္ဓာညာစိုက်ပြီးတော့ပေါ်ကိုက်အာယုံလေးတွေရှုမှတ်ပွားများအားထုတ်တဲ့အခါစိတ်အပြန့်အလွင်နေတာပေါ့ဒါကြောင့်တရားမရှိမှခင်မှာမြတ်စွာဘုရားရဲ့ဂုံကိုအာယုံပြုပြီးတော့ မြတ်စွာဘုရားရှင်မှာပူဇော်ထုကိုခံတော်မူထိုက်တဲ့ဂုဏ်တော်တွေနဲ့လည်းပြည့်စုံတော်မူတယ်လောဘဒေါသမောဟအစရှိတဲ့ကိလေသာတွေကိုကျွင်းမဲ့ပယ်တတ်တော်မူတဲ့ဂုဏ်တော်တွေနဲ့ပြည့်စုံတော်မူရဲ့မြတ်စွာဘုရားရှင်မှာတန္တရာစိတ်ကြီးထောက်ကန့်နေလို့ချိုးဖြက်ပြည့်တဲ့ဂုဏ်တော်တွေနဲ့လည်းပြည့်စုံတော်မူရဲ့ အဲလိုဘုရားရှင်ရဲ့ဂုဏ်တော်တွေကိုမိမိစွမ်းနိုင်သမျှအာယုံပြုပြီးတော့ရှိခိုးဥချရင်မိမိရဲ့စိတ်တွေကကြည်လင်းလာနိုင်မယ်ဘုရားကုံအာယုံပြု။နောက်အာလုံးတတ္တဝါတွေကိုမေတ္တာပွားလိုက်။တရားတရားမရှိမှခင်လေးမှာမေတ္တာလေးပွားလိုက်။အဲလိုမေတ္တာပွားတဲ့အခါမှာလည်း ဒါဘာဝနာတစ်ခုပါပဲလေမေတ္တာပွားတယ်ဆိုတာဘာဝနာနောက်အတုပမိမိရဲ့ခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောလေးကိုတခဏတာလောက်ဆင်ញင်လိုက်ရတယ်အဝေကဉာဏ်လေးတွေဖြစ်လာအောင်လို့ဒါမရဏနုဒ္ဒတိသိခြင်းတရားကိုလည်းနှလုံးသွင်းရဓမ္မမိမိဟာတဝေကဉာဏ်လေးတွေဖြစ်ပွားလာတဲ့အခါကလည်းကြာမိမိစိတ်ဟာ တရားအာယုံဘက်ကိုပို့ပြီးတော့စိတ်ညွတ်ထားလို့ပို့ပြီးတော့ဆင်ပြေးလာ။ဒါကြောင့်တရားမရှုမှတ်ခင်ပွားများခင်မှာဒီတရား၄ပါးကိုကြိုတင်ပြီးတော့ဆင်ញင်ပွားများထားပြီဆိုရင်စိတ်တည်ငြိမ်မှုတမာရီမြန်မြန်လေးဖြစ်လာလိမ့်မယ်။အဲဒီလိုစိတ်တည်ငြိမ်မှုတမာရီလေးဖြစ်လာတဲ့အခါကျတော့ နိဝရဏတရားတွေဝင်ခွင့်မရတော့ဘူးကာမေသန္တာနိဝရဏဆိုရင်ကာမဂုဏ်အာယုန်နဲ့ဆက်တဲ့နိဝရဏတရားတွေလည်းဝင်တော့ဗျာပါဒနိဝရဏစေစုစေပြမှုနဲ့ဆက်တဲ့နိဝရဏတရားတွေဌိနမိတ်တနိဝရဏ ထိုင်မှန်ပြီးအင်းငယ်မှုဆိုတဲ့និဝရဏတရားကြီးဝင်နေတော့ဘုဒ္ဓဆကုက္ကုဆစိတ်ပြန်ကျဲမှုတွေနေပြီးတော့ကိုရှိမှတ်တဲ့အာယုံပေါ်မှာပဲကိုစိတ်တွေတည်ငြိမ်မှုတွေမြင်လာတယ်ဝိဇိကိစ္စယုံမှတွေ့တော့မှုတွေလည်းကျင်းသွားတယ်ယနေ့ခါကျတော့စိတ်တဝိတ္တုဖြစ်နေပြီ စိတ်တွေစင်ကြဲနေပြီဘာနဲ့မှနိဗ္ဗာန်တရားတွေမဝင်လာတော့ဘူးနိဗ္ဗာန်တရားတွေကျင်းနေပြီဆိုရင်စိတ်တွေကစင်ကြဲနေတော့တာရှုစိတ်ကလေးတဲ့မိရှုမှတ်နေတဲ့အာယုန်လေးပေါ်မှာဘောင်းမှုပိန်မှုလေးရှုနေရင်ဘောင်းမှုပိန်မှုအာယုန်လေးပေါ်မှာအထိုင်အထိလေးရှုနေရင်အထိုင်အထိအာယုန်လေးပေါ်မှာ လုံမဘူးဝင်လေထွက်လေရှုနေရင်အဲ့ဒီနာသီးပြရဲ့ဝင်လေထွက်လေလေးပုံမှာအဲ့ဒီပုံမှာစိတ်ကရှုစိတ်ကလေးကြီးကမြဲပြီးနေတဲ့ခါကျတော့မှတ်စိတ်ကြီးတွေစင်ကြဲနေအဲ့ဒါစိတ်တဝိတ္တုဖြစ်နေတာဒီစိတ်တဝိတ္တုဖြစ်မှဒိဋ္ဌိဝိတ္တုဖြစ်တယ်ဒိဋ္ဌိဝိတ္တုဆိုတာအသိအမြင်စင်ကြဲတာကိုပြောတာစိတ်မစင်ကြဲပဲနဲ့ အသိမြင်အားမစင်ကြင်နိုင်အဲ့ဒီစိတ်တွေစင်ကြင်နေမှနိဝရဏတရားတွေကင်းနေမှဒိဋ္ဌိဝိသုဒ္ဓိဆိုတဲ့အသိမြင်စင်ကြယ်တာရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိမြင်တဲ့ယထာဘုဒ္ဓဉာဏ်အဲ့ဒီကြတော့မှပေါ်လာတယ်ဒီယထာဘုဒ္ဓဉာဏ်လေးပေါ်ဖို့ဟာစိတ်တည်ငြိမ်မှုကိုပထမကြိုးစားရတယ် အဲ့ဒီစိတ်ညင်အောင်ကြိုးစားတဲ့အခါကဏ္ဍမှာလည်းပဲမနေ့ကပြောခဲ့တဲ့အာတပိသမ္ပဇာနောတတိမံဆိုရယ်တတိထားမယ်ဝရိယစိုက်တာအဲ့ဒီတတိထားဝရိယစိုက်ပြီးရှုနေရင်သမ္ပဇာနာအမှန်တိုင်းသိလိမ့်မယ်တောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘော ပူရင်ပူသဘောအေးရင်အေးသဘောတင်းရင်တင်းသဘောမာရင်မာသဘောပြောရင်ပြောသဘောဆိုတဲ့အဲ့ဒီတဘာဝလေးတွေအကုန်လုံးသိတယ်ယတ္တဗုဒ္ဓဉာဏ်ဖြစ်ပေါ်လာလိမ့်မယ်ဒီစာပိုင်းမှာတော့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုစိတ်ကစင်ကြယ်ပြီးတော့အမှန်သိတဲ့ယတ္တဗုဒ္ဓဉာဏ်လေးဖြစ်အောင်ကြိုးစားပြီးတော့အထုကြဖို့ စိတ်တွေကိုလွတ်ထန်နေလွတ်ထန်ရင်စိတ်ကရုံးထွက်နေမှာစိတ်မထွက်စေခြင်းဝရိယလေးတိုးပြီးတော့ရှုမှတ်တဲ့အာယုံပေါ်မှာနည်းနည်းလေးစိတ်အားလေးစိုက်ထားပြီးအားလေးထည့်ပြီးရှုပြီးဒီဘက်မှာအားလေးထည့်ရှုရင်စိတ်ကအပြင်ကိုမထွက်တာတော့ရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်အနေကြာလာရင် အမှန်သိတဲ့ယထာဘုဒ္ဒဉာဏ်ရမယ်အဲ့ဒီဉာဏ်လေးရလာပြီဆိုရင်တော့တရားရှုမှတ်ရတဲ့ယောဂီမှာပင်မမှုတွေသိမရှိတော့ဘူးဆိုင်ရှုမှတ်ရတာလည်းပဲစိတ်အထွက်နည်းသွားတဲ့အတွက်ရှုမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးမြဲလာပြီဖြစ်တဲ့အတွက်ကြောင့်ပင်မမှုတွေသိမရှိတော့ဈဉ္ညာလျှောက်တဲ့ခံမှလည်းဒီတိုင်းပဲရပ်ပြီးရှုတဲ့ခံမှလည်းဒီတိုင်း

စိတ်ဓာဝိတ္တုစိတ်စင်ကြယ်မှုလေးဖြစ်လာအောင်အထူးရှုမှတ်တဲ့အာယုံပေါ်မှာအားလေးစိုက်ပြီးတော့ရှုပါဥပမာပြောရရင်တစ်ဖက်နဲ့တစ်ဖက်သူနိုင်ကိုနိုင်ဟိုဘက်ဒီဘက်ကျိုးကိုဆွဲတဲ့အခါကဏ္ဍပေါ့ဘုန်းကြီးတို့မြန်မာနိုင်ငံတော့လွန်ဆွဲတယ်လို့ခေါ်ပါအဲလိုတစ်ဖက်နဲ့တစ်ဖက်ဆွဲတဲ့အခါမှာကိုယ့်ဘက်ကအားမစိုက်လို့ရှိရင်တစ်ဖက်ကိုတစ်ခါတည်းဒလင်းကောက်ပြီးပါသွားတယ် တလင်းကဝေပါသွားပြီဆိုရင်ခန္ဓာကိုယ်ပင်မဆင်းရဲမှုတွေဖြစ်သွားတာမျိုးခေါနာပဲ့တာမျိုးကြိကိုက်နာတာနာကျင်တာတွေဖြစ်သွားအဲဒါအဲ့ဒီတစ်ဖက်ကိုပါမသွားစေခြင်းမိမိဘက်ကအားဆိုင်ပြီးတော့အားထည့်ပြီးဆွဲရအဲ့လိုအားထည့်ဆွဲတဲ့အခါကျတော့လူတို့ပင်မနဲ့မောလဲမောလဲပင်လဲပင်မနဲ့ချွေးတွေထွက်လာဒါပေမဲ့ကိုတစ်ဖက်ကိုပါမသွားတော့ကိုအနံ့ရရင်လည်းရသွား အဲ့ဒီလိုပဲဒီစိတ်ကလေးဟာမိမိရဲ့အသက်နဲ့အမျှလွတ်လာခဲ့တဲ့စိတ်ကလေးဟာတမန်တော့ရှုနေုံနဲ့တော့ဒီစိတ်ကလေးဟာမတည်ငြိမ်နိုင်မိမိကျက်စားမြဲအာယုန်တွေကိုပြန်ပြန်ပြီးတော့သွားတယ်သားနဲ့ပြောသမီးနဲ့ပြောပစ္စည်းနဲ့ပြောစည်းဝါးနဲ့ပြောပြောနေတာအဲ့ဒီအာယုန်ပဲစီပဲစိတ်တွေကပြန်ပြန်ပြီးသွားနေတယ် အဲ့လိုမသွားစေခြင်းမိမိရှုမှတ်ရမယ်အထိုင်အထိအာယုံမဲဖြစ်စေဖောင်းမှုပင်မှုအာယုံမဲဖြစ်စေဝင်လေထွက်လေပဲဖြစ်စေအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာစိတ်အားလေးအထူးအားစိုက်ပြီးတော့ရှုမှတ်ခြင်းအားဖြင့်စိတ်ပြန်လွန်မှုလေးနည်းပြီးတော့နိဗ္ဗာန်တရားကြီးကင်းပြီးတော့စေတဉ္ဇေမှုတမာရီတွေဖြစ်တဲ့အများ အမှန်တိုင်းသိတဲ့ယထာဘုဒ္ဒဉာဏ်ယုတ်သဘောနံသဘောသိတဲ့ယထာဘုဒ္ဒဉာဏ်နေပေါ်လာပါလိမ့်မယ်လို့ပေါ်လာပြီဆိုရင်တရားရှုမှတ်ရတာပင်မနေဆိုတာမရှိတော့ပါဘူးနောက်တရားမိမိရှုမှတ်လို့တွေ့တာသိတာလေးတွေဘုန်းကြီးဓမ္မတာကိစ္စခေါ်ပါတယ်ဘုန်းကြီးနဲ့တရားဆွေးနွေးတာဟုတ်တယ်ဓမ္မတာကိစ္စလို့ခေါ်ပါတယ်ခုရဟန်းတော်များ ဒီနေ့မနေ့7နာရီရစပြီးတော့ဒီညောင်းပေါ်မှာကြွပြီးတော့တရားဆွေးနွေးကြမြင်မြန်ကြမယ်မိမိရှုမှတ်လို့အစဉ်ပြေပြီဆိုရင်လည်းရှုမှတ်လို့အာယုန်လေးမှတ်စိတ်လေးထည့်လာပြီရှုမှတ်ရတာအစဉ်မပြေသေးဘူးဆိုရင်လည်းပဲစိတ်ထွက်ပြန်လွင့်များရင် ပြန်လွင့်များတာလေးတွေကိုတွေ့ကြုံတာလေးတွေတင်ပြဖို့ပါအဲ့လိုတင်ပြတဲ့အခါမှာအချိန်လေးကိုနည်းနည်းလေး အပိုးအစာတွေမပါဘဲနဲ့အချိန်လေးကိုတန်ဖိုးထားဖို့ပါပဲလျှောက်တဲ့ကံမှလည်းပေါ်တာရင် ရှုတာရင် သိတာရင်အသုံးမျိုးတည်းပါပဲတရားလျှောက်တဲ့ကံထိုင်ပြီးရှုမှရင်ခန္ဓာမှာပါပေါ်လာတယ်ပေါ်တဲ့ကရှုလိုက်တယ်ရှုလိုက်တဲ့ကဘာဖြစ်သွားလဲဘယ်လိုသိလိုက်တယ်ဒါလေးသုံးမျိုးပဲရပ်ပြီးရှုတဲ့ကံမှာ ဒီလိုပဲရက်တဲ့အမူအရာလေးပေါ်လာတယ်ပေါ်လာလို့ရှုလိုက်တယ်ရှုတဲ့အခါမှာဘယ်လိုသိသွားလဲတောင်းတာတင်းတာသိတယ်လှုပ်တာရှာတာသိတယ်အဲ့ဒီသုံးမျိုးပဲတရားလျှောက်တယ်ဆိုတာဒါလေးပဲဈဉ္ညာသွားနေတယ်ဆိုရင်သွားတဲ့အခါမှာညာချေလန်းတယ်ဆိုရင်ညာလန်းတယ်လို့ရှုတယ်ရှုတဲ့အခါမှာဘယ်လိုသိသွားလဲတင်းသွားတယ်တောင်းသွားတယ်သို့မဟုတ်မာသွားတယ်စသည်ဖြင့်ကိုသိတဲ့အတိုင်းလေးရှာဖို့ပေါ့ပေါ်လာရင်ရှုလာရင် သိတာရဲ့ဒီသုံးမျိုးလေးပဲဒါကြောင့်မို့ပေါ်တာရှုတာသိမြင်တာ300ရေးကြည့်ပြီအချက်300ထင်ရှားစွာမှန်စွာပြောနိုင်စေမိမိရဲ့ဒီမှာပေါ်တာရဲ့ရှုတာရဲ့သိမြင်တာလေးတွေကိုအမှန်တိုင်းပြောနိုင်ဖို့အဲလိုပြောပြတဲ့အခါမှာတင်ပြရာတွင်ချိန်ကိုပင်အစဉ်ချွေတာသုံးတတ်စေ။ ကိုယ့်ရဲ့ကိုယ်တွေလေးတွေနဲ့တင်ပြဆောက်ထားတဲ့ကံမှာအချိန်ကိုချွေချွေတာတာသုံးတတ်ဖို့ပါအဲ့ဒီလိုအချိန်ကိုချွေတာသုံးပြီးတော့အပူစကားတွေမပါဘဲနဲ့ထူတာလေးတွေဒီနေ့တနေ့တာရှုမှတ်တာလေးတွေကိုထူတဲ့အချက်ကလေးတွေလောက်ပဲတင်ပြဆောက်ထားသွားမယ်ဆိုရင်အချိန်တွေသိမပုတ်တော့ပါဘူး ဒါကြောင့်တရားလျှောက်တဲ့အခါမှာလည်းပဲအချိန်ကိုချွေချွေတာတာလေးသုံးပြီးတော့မထူးတာတွေကိုအကြာကြီးရှောင်နေပဲနဲ့ထူးတာထူးတာလေးတွေကိုပဲလျှောက်ထားသွားကြမယ်ဆိုရင်ယောဂီအားလုံးပေါ့အဲ့ဒါလေးတွေအကုန်လုံးအပြည့်စုံရှောင်နိုင်သွားပါလိမ့်မယ်ဒါကြောင့်မိမိတို့ခုရှုမှတ်ပွားများအားထုတ်တဲ့အခါကလည်းမှာ အထူးအားဖြင့်တတိထဝရိယစိုက်ပြီးတော့ထိုင်တာပဲရှူရှူရက်တာပဲရှူရှူသွားတာပဲရှူရှူလျောင်းတာပဲရှူရှူမိမိစိတ်ဒီဘေးအပြင်ပတွေမလွတ်မထွက်အောင်အတိတ်စီမရအောင်အနာဂတ်စီမရအောင် ရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကပ်ပြီးတည်နိုင်အောင်တတိထဝရိယစိုက်ရှုမှတ်ပွားများအားထုတ်နိုင်ခြင်းအပြင် မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေ။